ပိယံဇဟယဟနာမထေမြတ်ကြီးမိန်တော်မူတဲ့ဥပ္ပတံတေသူနိပတိမြင့်သူတွေထဲမှာနှိမ့်သူဖြစ်ရမယ်လို့ဆုံးမတော်မူခဲ့တဲ့အဆုံးအမနဲ့ပတ်သက်ပြီးတော့ကြံရှိသွားတဲ့စကားလေးတွေထပ်ပြီးတော့ဖြည့်ပြီးတော့ပြောခြင်းနဲ့အဲဒီစကားလေးတွေကတော့လင်္ကာလေး ၅ဘုတ်ပါပဲအနှစ်ပြညာစဗနံလာငါကပြုမှုမီအနှစ်ပြနေတဲ့စဗနံမြတ်ဟာကိုင်းတယ်လို့အနှစ်ပြနေတဲ့ပုဂ္ဂိုလ်ဟာလည်းပဲကိုပြုမှုအဖြစ်လည်းပဲညှို့ကိုင်းတယ်ဘယ်လိုပြောဆိုအဖြစ်လည်းနေချညှို့ကိုင်းတယ်စိတ်နေစိတ်ထားအဖြစ်လည်းနေချညှို့ကိုင်းတယ်အဲ့ဒါလိုငါပြုမှုမယ် အနှစ်မဲ့ညစဗနံလငါကမပြုတ်ပြီအနှစ်မဲ့တဲ့စဗနာကတော့ထောင်ထောင်ထောင်ထောင်နဲ့ပေါ့အဲ့ဒီလိုပဲအနှစ်မရှိတဲ့သူတွေကလည်းပဲအမှုအရာကိုမှုရာအပြင်လည်းထောင်ထောင်ထောင်ထောင်နှုတ်အပြောဆိုအပြင်လည်းထောင်ထောင်ထောင်ထောင်စိတ်နေစိတ်ထားအပြင်လည်းထောင်ထောင်ထောင်ထောင်ရှိတတ်တယ်တဲ့အဲ့ဒီလိုငါမပြုတ်မှုဘူးတဲ့ရှင်သာရိပုတ္တရာကြီးအကြောင်း ဟောပြထားတဲ့နဝကနိပတ်အင်္ဂုတ္တနိကေယနဝကနိပတ်တိဟနာတာဝေတိဟနာတာတုတ်တမအရှင်သာရိပုတ္တရာကြီးကသူ့ရဲ့စိတ်နေစိတ်ထားကိုပေါ်ပြတဲ့ဥပမာ၉မျိုးပါတယ်အဲ့ဒီ၉မျိုးတွေက၃မျိုးမတ်သားစရာအထူးမတ်သားစရာကောင်းတာပေါ့လေအကုန်လုံးကောင်းတာပါပဲ၃မျိုးကဘာလဲဆိုတော့ သွန်စန္ဒာလာနှိမ်ချထစိတ်များငါမွေးမိတဲ့ရှင်သာရိပုတ္တရာကတော့သွန်စန္ဒာလိုပဲတဲ့နှိမ်ချတဲ့စိတ်မွေးမိတော်မူတယ်အဲ့ဒီစိတ်ထားရှိတော်မူတယ်သွန်စန္ဒာဆိုတာတောင်းစားတဲ့သူတော်စားပါပဲတောင်းစားပါပဲအဲ့ဒီတောင်းစားတဲ့တောင်းစားဟာအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ခွက်ကလေးလက်ကကိုင်းလို့တောင်းစားမယ် တောက်စားရမယ်ခွက်လက်ကကန်ဆွဲပြီးတော့ဝတ်တဲ့အဝတ်ကလေးတွေကလည်းနွမ်းနွမ်းချီချီနဲ့ညင်ညင်ပေးပေးနဲ့ဝတ်ပြီးတော့တရွာဝင်တရွာထွက်တမြို့ဝင်တမြို့ထွက်သွားလာလှုပ်ရှားရအဲ့ဒီလိုသွားလာလှုပ်ရှားတဲ့အခါမှာဘယ်မြို့ပဲဝင်ဝင်ဘယ်ရွာပဲဝင်ဝင်ဘယ်ဒေသပဲဝင်ဝင်ဒုက္ခမရနှိမ်ချတဲ့စိတ်ထားပြီးတော့ဝင်နေတဲ့အဲ့ဒီလိုပါပဲတဲ့တပည့်တော်ရဲ့စိတ်ထားကလည်းပဲအဲ့ဒီ သရောင်းစားအမျိုးသားလေးအမျိုးသမီးလေးနှိမ်ချတဲ့စိတ်ထားလိုပါပဲတပည့်တော်ထားရှိပါတယ်တဲ့အဲ့ဒီလိုရှင်သာရိပုတ္တရာကြီးကမိန့်ကြားလျှောက်ထားခဲ့တာမြတ်စွာဘုရားကိုလျှောက်ထားတာနောက်တစ်ခုကသူကဂျိုကျိုးနွားလာနှိမ်ချထားစိတ်များငါမွေးမိတဲ့ရှင်သာရိပုတ္တရာကြီးအဲ့တော့ဂျိုကျိုးနေတဲ့နွားလိုပဲစိဏဝိတာလုံး ဝိတာနောတဲ့ဂျိုကျိုးနေတဲ့နွားအဲ့ဒီဂျိုကျိုးနေတဲ့နွားသူကဘယ်သူမှယံမမှုတော့ဘူးဂျိုမှမရှိတာဘူးဂျိုရှိရင်ဂျိုလေးအားကိုးပြီးတော့ယံမှုခြင်းညကြမ်းညင်ညတာယမ်းညင်ညတာယမ်းညင်ညအခုတော့ဂျိုကမရှိတဲ့ခါတော့မကြမ်းတော့ဘူးမယမ်းတော့ဘူးမရိုင်းတော့ဘူးယဉ်ကျေးလို့တိမ်မွေးဘယ်သူမှအနှောင့်အယှက်မပေးတော့ဘူးတဲ့ ဒီလိုပါပဲတဲ့တပည့်တော်ကအဲ့ဒီချိုးချိုးတဲ့နွားလိုပါပဲတဲ့တပည့်တော်ကိုတပည့်တော်နှိမ့်ချတဲ့စိတ်ထားဝင်ပြီးပါတယ်ဘုရားနှိမ့်ချတဲ့စိတ်ထားရှိပါတယ်ဘုရားအဲ့ဒီလိုအရှင်သာရိပုတ္တရာကြီးရလျှောက်ထားအဲ့ဒီစိတ်ထားလည်းအမတန်ကောင်းတယ်ချိုးချိုးနွားလာနှိမ့်ချထားစိတ်များငါမွေးပြီတဲ့ကိုဘွားအဲ့ဒီလိုြည်ညိုစရာကောင်းတဲ့အရှင်သာရိပုတ္တရာရဲ့စိတ်ထားပြုမှုကိုပြောဆိုမှုနဲ့အာယုံပြုကြည်ညိုပြီးတော့ ကိုယ်တန်တန်မှာအဲ့ဒီလိုစိတ်ထားတွေပြုမှုဘုံတွေပြောဆိုဘုံတွေရှိလာအောင်ကြိုးစားရပါခြေတော့အလားနှိမ်ချထားစိတ်များငါမွေးမိတဲ့ခြေတော့ပေါ်မှာကောင်းနာလဲတုတ်ရဲ့မကောင်းနာလဲတုတ်ရဲ့အချင်းကြီးတွေလဲတုတ်ရဲ့အချင်းငယ်တွေလဲတုတ်ရဲ့ဓရွေတွေလဲတုတ်ရဲ့နှက်တွေလဲပေးရဲ့ဘာတွေပေးပေးသူမှာကတော့ မကျေနပ်တဲ့အရာဆက်ဆုပ်တဲ့အမှုအရာယွန်းရှားတဲ့အမှုအရာမပြဒီလိုပါပဲတဲ့တပည့်တော်ဟောဘယ်လိုပဲပြုမှုပြုမှုတပည့်တော်အဲ့ဒီခြေစုပ်အလားစိတ်ထားပြီးတော့တပည့်တော်အကုန်လုံးသိထားပါတယ်တဲ့အဲ့ဒီလိုလျှောက်ထားခဲ့တဲ့သီဟနာဒဆိုတာရဲရဲတောက်လျှောက်ထားတဲ့မိကြတဲ့စကားအဲ့ဒီစကားလေးတွေ မှတ်သားပြီးတော့တပည့်တော်တို့လိုက်နာကျင့်သုံးကျင့်သုံးနိုင်ရင်တပည့်တော်တို့ဘဝမှာအကျိုးတွေအတိုင်းအဆမရှိရမယ်။နောက်ပြီးတော့ပြည်ရင်စဟယဟနာမထေရကြီးကဆက်ပြီးမိန့်တော်မူတဲ့စကားရှိသေးတယ်။နိပတံတေတုဥပ္ပတိတဲ့နိပတံတေတုဂုံအားဖြင့်နေကြနေတဲ့သူတွေထဲမှာဥပ္ပတိဂုံအားဖြင့်မြင့်အောင် ကြိုးစားရ၏တဲ့ဂုံအားဖြင့်မြင့်အောင်လုပ်ရ၏တဲ့လောကမှာတတ္တဝါကနှမျိုးပဲရှိပါတယ်ဂုံအားဖြင့်နေကြတဲ့တတ္တဝါဂုံအားဖြင့်မြင့်မားတဲ့တတ္တဝါအဲ့ဒီလိုနှမျိုးနှစ်စားပဲရှိပါတယ်အဲ့ဒီနှမျိုးနှစ်စားတဲ့ကဂုံအားဖြင့်နေတဲ့သူတွေမှာငါမပါစီပဲနဲ့ဂုံအားဖြင့်မြင့်တဲ့သူဖြစ်အောင်ငါကြိုးစားမယ် အာကဏဝန်ဆရာတော်ဘုရားကြီးကကိုကျင့်အဘိဓမ္မာမှာရေးသားထားတဲ့စကလုံးလေးတစ်ခုရှိတယ်။ဘယ်မှာပါတယ်လို့တော့အတိအကျပြန်ပြီးတော့မရှာရသေးလို့မသိမိဘူး။ဆရာတော်ကြီးရေးထားတဲ့ဟာကိုဖတ်ပြီးတော့မှတ်သားမိလို့ပြန်တရိရလို့မို့အဲ့ဒီစကားလေးပြောရမှာပေါ့လေ။ကုဏဝန်တေပတ္တန္တိစနာတဲ့ ရဏလောကလူတွေဆိုတာကကုဏဝန္တိဂုံရှိတဲ့ပုဂ္ဂိုလ်ကိုပတ္တန်တိကြည်ကြတယ်လိလာရကြည်ချင်ရတယ်မြင်ချင်ရတယ်တွေ့ချင်ရဂုံရှိတဲ့ပုဂ္ဂိုလ်ကိုမြင်ချင်ရတယ်တဲ့ဂုံဆိုတာကလည်းပဲဂုံရှိတဲ့ဂုံနှိမ့်နဲ့ဂုံမြင့်နဲ့ဆိုတာကလည်းသူ့အလိုလိုဂုံကနှိမ့်တာတော့လည်းမဟုတ်ဘူးဂုံမြင့်နဲ့ဆိုတာလည်းပဲသူ့အလိုလိုဂုံနှိမ့်မြင့်တာလည်းမဟုတ်ဘူး ဂုံနှိမ့်စရာအကြောင်းတွေကြောင့်ဂုံနေနှိမ့်ွယ်တဲ့ဂုံမြင့်စရာအကြောင်းတွေကြောင့်ဂုံနေမြင့်နေအဲ့တော့ဂုံနှိမ့်စရာအကြောင်းတွေကဘာတွေလဲဂုံမြင့်စရာအကြောင်းတွေကဘာတွေလဲအဲ့ဒီပြရင်စဟယဟနာမထေကြီးမိတ်ကြတော်မူတဲ့ဂါထာကိုဖွင့်ထားတဲ့ထေရဂါထာအဋ္ဌကထာမှာဖွင့်ဆိုထားတယ်အဲ့ဒီဖွင့်ဆိုထားတာက လောကတတဝါတွေဂုံအဖြစ်နှိမ့်ကြကြတယ်ဆိုတာက အကြောင်းနှမျိုးရှိပါတယ်။ဂုံအဖြစ်မြင်မှကြတယ်ဆိုတာကလည်းပဲအကြောင်းနှမျိုးရှိပါတယ်။အဲ့ဒီအကြောင်းတွေကဘာတွေလဲဂုံနှိမ်ခြင်းရဲ့အကြောင်းတွေကဘာတွေလဲ။ခိနာဒီမုတ်တတာယကောသစ္စေနသဂုဏတော်နိခိယမာနေသူ အဲ့ဒီအထာဂတာကဖွင့်ဆိုတယ်ဂုံအဖြစ်နေကြတယ်ဆိုတာအကြောင်းနှမျိုးရှိတယ်နံပါတ်1အကြောင်းကဟီနာဒီမုတ်တတာရတယ်စိတ်ထားညံ့လို့ရှိရင်လည်းပဲဂုံအဖြစ်နေကြတယ်တဲ့ဂုံအဖြစ်နေကြနေကြတဲ့ပုဂ္ဂိုလ်တွေအကြောင်းလေးလာကြည့်လို့ရှိရင်စိတ်ထားညံ့နေတဲ့စိတ်ထားနှိမ့်ကြတယ် စိတ်ကောင်းနေပါတယ်တဲ့အဲ့ဒီလိုအကြောင်းတစ်ခုပါတယ်နောက်အကြောင်းကတော့ဘာလဲဆိုတော့ကောသစ္စေနစပြင်းကြီးလို့ရှိရင်လည်းပဲဂုံအားဖြင့်နှိမ့်ချသွားတယ်တဲ့ဂုံဆိုတာကသူ့အလိုလိုရှိနေတာမှမဟုတ်ပဲရှိလာတာမှမဟုတ်ပဲစိတ်ကောင်းလေးတွေမွေးမြူရတယ်ဂုံတွေတက်လာတာပဲဂုံတွေရှိလာတာပဲ စိတ်ကောင်းလေးတွေနဲလို့ရှိရင်တော့ဂုံးလေးကနဲသွားတာပဲစိတ်ကောင်းလေးတွေကယော့သွားလို့ရှိရင်ဂုံးလေးကယော့သွားတာပဲအဲဂုံးရှိအောင်ဆိုတာကြိုးလေကြိုးစားရတယ်အလုတ်ကူကဂုံးရှိစွာတယ်ကိုလို့ရမယ်အလုတ်ကိုလို့ရမယ်အလုတ်ကိုလှုပ်လို့ရှိရင်ဂုံးဆိုတာရှိလာတာပါပဲကိုလို့ရမယ်အလုတ်ကိုပြင်းနေအဲ့ဒါဆိုရင်ဂုံးကနဲနေသေးတာယော့နေသေးတာပဲ ကြိုးစားတဲ့ပုဂ္ဂိုလ်တဏ္ဍာမှာဂုံလေးဆိုတာအလုံးလို့ဆက်ရောက်လာတာပါပဲစိတ်ကောင်းထားတဲ့ပုဂ္ဂိုလ်တဏ္ဍာမှာဂုံလေးဆိုတာအလုံးလို့ရောက်လာတာပါပဲဒါကြောင့်မိမိတို့ဘဝကိုဒီစိတ်ကောင်းရှိအောင်တည်ဆောက်တဲ့အခါမှာမိမိတို့ဘဝစိတ်ကောင်းရှိအောင်တည်ဆောက်တဲ့အခါမှာအဲဘယ်လိုလုပ်ရမှာတော့ဆိုတော့ဥပမာအားဖြင့် ပြောလို့ရှိရင်ဘုရားလည်းမိန့်တော်မူထားခဲ့ပါတယ်ဓမ္မပဒအထကထာမလဝဲမှာဓာတာတဲ့ဘုမိန့်တော်မူခဲ့အနုပုပ္ပေနမေဓာဝီထောကံထောကံခဏီခဏီကမ္မာရောရစတတိဝနေတမီမလမတနောတဲ့အဲဒီကာထာရဲ့အဓိပ္ပာယ်ကတော့ပညာရှိဆိုတာတဲ့ ရိနေလူပါပဲတဲ့ရွှေပရိနေလူပါပဲတဲ့ပြုမှုရတယ်တဲ့ရွှေပရိနေဆိုတာရွှေတွေကမလူလားအပ်တဲ့အညစ်အကြေးတွေကိုဖယ်ရှားဖယ်ရှားပေးရတယ်တဲ့ဘယ်လိုဖယ်ရှားပေးရတော့ဖိုးလို့ခေါ်တဲ့အပူပေးတဲ့ဖိုးအဲ့ဒီဖိုးအဝမှာထားပြီးတော့မိအပူပေးရ မိအပူပေးပြီးတော့အဲ့ဒီရွှေထဲမှာရှိတဲ့အညစ်အကြေးကိုထုထုထုထုပြီးတော့ထုတ်ပြရတခါတည်းနဲ့လည်းမရနိုင်ဘူးအချင်းချင်းအပူပေးရတယ်အချင်းချင်းထုထုထုထုပေးရတယ်အဲ့ဒီလိုအချင်းချင်းအပူပေးပြီးအချင်းချင်းထုပြလိုက်တဲ့အခါရောက်တော့အဲ့ဒီရွှေထဲမှာကြံပိုးတွေရော့ဈေးရတဲ့ရွှေရဲ့အကြီးအသွေးကောင်းတွေကိုဖြစ်စေမရှိအောင်လုပ်တတ်တဲ့အညစ်အကြေးတွေကင်းကင်းကင်းကင်းသွားတယ် အဲ့ဒီအညီအကျေးတွေကင်းသွားတဲ့အခါရောက်တော့ရွှေကအရှိသွေးတွေကောင်းလာပြီတန်ဖိုးတွေတက်လာပြီအဲ့ဒီလိုရွှေမျိုးဟာအညီအကျေးကင်းသွားတဲ့ရွှေမျိုးဟာလက်ဝတ္တန်စာယရဏဘာလို့မလဲလှုပ်ချင်ရလို့အကုန်လုံးလို့ရတဲ့လက်ကောက်လို့မလားလက်ဆွလို့မလားနှတောင်လို့မလားအဲလေဘက်မှာဆွဲဖို့ရရက်တန်စာစသည်လို့မလား ဘယ်လိုအစင်တန်စာပဲလွတ်လို့လွတ်ရှင်ရလွတ်လို့ရသွားတော့တယ်ဒီလိုပါပဲတဲ့လူဆိုတာကတော့ဘယ်သူမှမွေးကြရအကောင်းကြီးတော့လည်းမဟုတ်ကြပါဘူးမိမိတို့တဏ္ဍာမှာရှိတဲ့အညစ်အကြေးတွေကိုတဲ့စိတ်အညစ်အကြေးတွေကိုခဏတိုင်းခဏတိုင်းကောင်းတဲ့စိတ်ဓာတ်တွေမွေးမြူကောင်းတဲ့အပျော်တွေပျော်ကောင်းတဲ့ပြုမှုမှုတွေကာယကံတွေပြုမှုပြီးတော့ မကောင်းတဲ့အညီအကျေးတွေကိုဖယ်ရှားဖယ်ရှားပေးရပါတယ်တစ်ခါဖယ်ရှားနှစ်ခါဖယ်ရှားခါခါဖယ်ရှားပြီးတော့ပေးရတယ်အဲ့ဒါဆိုလို့ရှိရင်တော့ဂုံဆိုတာမြင်လာတော့တာပါပဲတဲ့ဂုံနှိမ့်ရာကနေပြီးဂုံမြင့်ရာကိုရောက်သွားတော့တယ်ရုပ်တုလေးတစ်ခုထုတယ်သစ္စာနဲ့လှုပ်တဲ့ရုပ်တုပဲဖြစ်ဖြစ်ကြောင်းနဲ့လှုပ်တဲ့ရုပ်တုပဲဖြစ်ဖြစ်ရုပ်တုထုပြီဆိုရင် အင်မတန်ကြည်ကျင်စရာ ကောင်းတဲ့အင်မတန်လှပတဲ့အင်မတန်တင့်တယ်တဲ့ရုပ်တုတွေဖြစ်ပေါ်ရာအတွက်ဒီတိုင်းထားရင်တော့ဘယ်လှပတဲ့ရုပ်တုအလိုလို ဖြစ်လာမလဲဖြစ်မလာဘူးပေါ့ဖြစ်လာအောင်ဘာလို့ရမလဲတေတာရုပ်တုဆိုရင်တေတာမလိုအပ်တဲ့တေတာမလိုအပ်တဲ့နေရာက အသားတွေကိုထွင်ထုပြရထွင်ထုတ်ပြရကြောက်နဲ့လှုပ်တယ်ဆိုလို့ရှိရင်လည်းအဲ့ဒီကြောက်ဒီကိုစစ်ထုပြီးတော့ဖေရှားပြရထုပြရ အဲ့ဒီလို မလိုအပ်တဲ့တစ်သားတွေကို ထုထုံပြလိုက်တဲ့အခါရောက်တော့သားတစ်သားနဲ့လှုပ်တဲ့ရုပ်တူလေးကလည်းအမတန်လှပါပြီးတင့်တယ်ပြီးကြော်ရှင်းပြီးတော့ကြွပြီးတော့လှနေတဲ့ရုပ်တူလေးဖြစ်လာတယ်တန်ဖိုးတွေကြီးလာလူချင်းစရာတွေဖြစ်လာမျက်နှိုးစရာတွေဖြစ်လာကြောင်းနဲ့လှုပ်တဲ့ရုပ်တုဆိုရင်လည်းဒီတိုင်းပါပဲဘုရားရုပ်ပွားတော်ပဲလှုပ်လို့အမျိုးသား အမျိုးသားရဲ့ရုပ်ပုံပဲလှုပ်လို့အမျိုးသမီးရုပ်ပုံပဲလှုပ်လို့ဘာရုပ်ပုံပဲလှုပ်လို့သူကမလှုပ်အပ်တဲ့ဟာတွေကတော့ထွင်ထုတ်ပြရတာပဲဓမ္မသူကတန်ဖိုးတွေရှိတာလူချင်းစရာဖြစ်ဒီလိုပါပဲလူတယောက်ဘဝကိုကောင်းအောင်တည်ဆောက်ကြတဲ့အခါမှာမလိုအပ်တဲ့ဟာတွေရှိတယ်တဲ့မိမိတို့ဘဝကို အကြီးတန်းစေတဲ့အရာတွေရှိမိမိတို့ဘဝကိုနှိမ့်ချသွားအောင်လုပ်ပေးတတ်တဲ့အရာတွေရှိတယ် အဲ့ဒီလိုမိမိတို့ဘဝကိုအကြီးတန်းစေတဲ့အရာတွေကိုဖယ်ရှားဖယ်ရှားပြရတယ်ကိုယ့်ဘဝကိုအညွန့်တုံသွားမယ့်အရာတွေကိုဖယ်ရှားဖယ်ရှားပြရတယ်ကိုယ့်ဘဝကိုညှို့မိန်သွားအောင်လုပ်တဲ့အရာတွေကိုဖယ်ရှားဖယ်ရှားပြရတယ်ကိုယ့်ဘဝကိုအကြီးတန်းသွားစေမယ့်အရာတွေကိုဖယ်ရှားဖယ်ရှားပြရတယ်အဲ့ဒါဟာကိုယ်မှာမလိုအပ်တဲ့ စိတ်အညီအကျေးတွေကိုအဲ့ဒီလိုဖယ်ရှားဖယ်ရှားပေးမယ်ဆိုရင်တဲ့ဂုဏ်တွေဆိုတာရှိလာတာပါပဲတဲ့အဲ့ဒီလိုမြတ်စွာဘုရားကလည်းဂုဏ်တွေမြင့်အောင်ဆိုပြီးဤမျိုးစုံနဲ့တရားတွေဟောတော်မူခဲ့တာပဲဓမ္မခန္ဓာပေါင်း8400ဟောသမျှတရားတွေဟာဂုဏ်ရှိလာစေဖို့ရာအတွက်မြတ်စွာဘုရားဟောတော်မူထားတာပဲတရဏဂုံရှိနိုင်တဲ့ပုဂ္ဂိုလ်တရဏဂုံနဲ့ဂုဏ်ရှိအောင် ၅ပါးသီလရှိနိုင်မဲ့ပုဂ္ဂိုလ်၅ပါးသီလနဲ့ဂုဏ်ရှိအောင်၁၀ပါးသီလရှိမဲ့ပုဂ္ဂိုလ်၁၀ပါးသီလနဲ့ဂုဏ်ရှိအောင်ပါတိမောက္ခသံဝရသီလခေါ်တဲ့129တွဲသောသိက္ခာတော်များတွေနဲ့ဂုဏ်ရှိလာအောင်တမာရီအကျင့်နဲ့ဂုဏ်ရှိလာအောင်ပညာအကျင့်နဲ့ဂုဏ်ရှိလာအောင်သမထဘာဝနာအကျင့်နဲ့ဂုဏ်ရှိလာအောင်ဝိပဿနာဘာဝနာအကျင့်နဲ့ဂုဏ်ရှိလာအောင် သောတာပတ္တိမဉဏ်ဆိုတဲ့ဂုံရှိလာအောင်တက္ကရဂามိမဉဏ်အနာဂามိမဉဏ်အတ္တမဉဏ်ဆိုတဲ့ဂုံတွေအစင်းစင်းအစင်းစင်းမြင့်မြင့်မြင့်မြင့်သွားတဲ့ဂုံတွေရှိတယ်အဲ့ဒီဂုံတွေရှိလာအောင်ဘုရားဤမျိုးစုံဟောတော်မူခဲ့တဲ့တရားတွေရှိတာပဲဟောပြီးတော့အဲ့ဒီဂုံတွေသိရှိတော်အောင်လည်းမြတ်စွာဘုရားဆောင်ရွက်တော်မူသွားတယ်အဲ့ဒီလိုဂုံရှိစေတတ်တဲ့စိတ်ကောင်းနေဖြစ်ပေါ်လာစေတတ်တဲ့တရားတွေကိုဘုရားတရားတွေကို လိုက်ညာကျင့်သုံးရင်တဲ့ခုံနေရှိလာမယ်စိတ်ကောင်းနေရှိလာမယ်စိတ်ကောင်းရှိရင်ရှိသလောက်နည်းနည်းရှိရင်နည်းနည်းခုံနေတက်လာတယ်များများရှိရင်များများခုံနေတက်လာတယ်ရန်လုံးပြေယဟနာလို့စိတ်ကောင်းနေပြည့်သွားပြီဆိုရင်တော့ရန်လုံးပြေခုံနေပြည့်သွားတာပေါ့တဲ့ပြင်းလို့ရှိရင်လည်းပဲသူကခုံနေကြတယ်ကြိုးစားလို့ရှိရင်ခုံမြင့်နေတယ်ဒါကတော့ လောကကြီးမှာကြည့်လို့ရှိရင်လည်းလောကအောင်မြင်မှုရှိနေကြတဲ့ပုဂ္ဂိုလ်တွေဂုဏ်ရှိနေကြတဲ့ပုဂ္ဂိုလ်တွေကြည့်ကြည့်ပါလောကကြီးဘက်မှာပဲကြည့်ကြည့်ဓမ္မကြီးဘက်မှာပဲကြည့်ကြည့်သာသနာ့ဘက်မှာကြည့်ကြည့်လောကမှာပဲကြည့်ကြည့်ဂုဏ်ရှိနေကြဂုဏ်တွေနဲ့ကြီးကျယ်နေကြတဲ့ဂုဏ်တွေနဲ့မြင့်မားနေကြတဲ့ပုဂ္ဂိုလ်တွေဘယ်ပြင်းတဲ့ပုဂ္ဂိုလ်ရှိလိမ့်မလို့အကုန်လုံးကြိုးစားတဲ့ပုဂ္ဂိုလ်ကြီးပဲ တန်ဃာတော်အရှင်မြတ်ဒီဆိုလို့ရှင်လည်းကြိုးစားတဲ့တန်ဃာတော်အရှင်မြတ်ဒီကြီးပဲလူတွေဆိုလို့ရှင်လည်းပဲတကယ်ဂုံကြီးမှရတဲ့ပုံကိုယ်တွေဆိုလို့ရှင်လည်းအကုန်ကြိုးစားရတဲ့ပုံကိုယ်တွေကြီးပဲအဲဒီတော့ကြိုးစားလို့ရှိရင်လည်းပဲဂုံမြင့်လာဂုံနှိမ့်ညတယ်မကြိုးစားလို့ပြင်းညလို့ဂုံနှိမ့်နေရတဲ့ပုံကိုယ်တွေထဲမှာအဲကြိုးစားပြီးတော့ဂုံမြင့်အောင်လုပ်ရမယ်တဲ့ပြီးရင်သဟဆိုတဲ့ယဟန္တာမထေရကြီးကမိန့်တော်မူခဲ့တယ် ဟုတ်တယ်ပြောရတယ်တပည့်တော်တို့အဲဘသူမဆိုပေါ့လေပြပသွားကြတဲ့အခါပြောကြတဲ့စကားတွေကြားရဘာလဲဆိုတော့တပည့်တော်တို့အဲဒီမျက်နှာငင်ရတယ်တဲ့မျက်နှာငင်ရတယ်ကိုယ်နိုင်ငံကသူများနိုင်ငံနေနဲ့ရှင်ကြည့်တဲ့အခါဂုံအဖြစ်နှိမ့်ချနေတာကိုနှိမ့်ချနေတော့မျက်နှာငင်ရတာကိုကိုမရှိတော့မျက်နှာငင်ရ ကိုယ်နိုင်ငံကဆင်းရဲတာကိုသူများနိုင်ငံနဲ့ရှင်လိုက်တော့အဲ့ဒါလည်းမျက်နှာငယ်ရအဲ့ဒါဘာကြောင့်လဲစိတ်ကောင်းနေမွေးရမှာဝရိယတွေရှိရမှာသူတို့လောက်စိတ်ကောင်းနေမမွေးနိုင်ဘူးသူတို့လောက်ဝရိယတွေမရှိဘူးဒါကြောင့်နေကြနေရတာမျက်နှာငယ်နေရတာတဲ့ဒါကြောင့်မိမိတို့ဘဝမြင့်ဖို့ရာဆိုတာစိတ်ကောင်းလေးတွေမွေးရမယ်ကြိုးစားရမယ်ကြိုးစားရင် အဲ့ဒါဂုံလေးနဲ့သူတွေထဲမှာဂုံမြင့်လာမယ်စိတ်ကောင်းလေးတွေမွေးလို့ရှိရင်ဂုံလေးနဲ့သူတွေထဲမှာဂုံမြင့်လာအဲစိတ်ကောင်းရှိမှုစိတ်ကောင်းမရှိမှုဆိုတာဘုရားဟောတော်မူတဲ့စကားအရအမတန်စိတ်ကောင်းရဲ့တန်ဖိုးစိတ်မကောင်းရဲ့ဆိုးကျိုးဘလောက်ထိရှိတယ်လေဆိုတာဘုရားမိန့်တော်မူတဲ့စကားလေးတွေမှတ်သားကြရကောင်းဓမ္မပဒမှာမြတ်စွာဘုရားဟောတော်မူတာ တိသောတိတန်ရန်တံကိရာဝီရိဝပနဝီရိနံမိစ္ဆာပနိဟိတံစိတ်တံပါပိယောနံတတောကရေတဲ့အတိပ္ပယ်ကခိုးသူတယောက်ကနေသူ အမတန်မုန်းတဲ့ခိုးသူတယောက်ကိုရန်သူတယောက်ကနေသူအမတန်မုန်းတဲ့ရန်သူတယောက်ကိုဒုက္ခရအောင်တဲ့ပျက်စီးအောင်ပစ္စည်းဥစ္စာတွေတာသမီတွေအသက်တွေဆုံးရှုံးသွားအောင် မျိုးစုံ လုတ်တယ်လို့ပါပဲမျိုးစုံလုတ်နိုင်ပါတယ်လုတ်နိုင်လုတ်တတ်ကြပါတယ်အဲဒီလိုမုန်းနဲ့သူတူကနေပြီးတော့သူအမတန်မုန်းတဲ့သူတူကိုပျက်စီးအောင်စီပွားတွေပြည့်အောင်သာသမီတွေဒုက္ခရောက်သွားအောင်ဇနီးတွေဒုက္ခရောက်သွားအောင်အသက်တွေဆုံးရှုံးသွားအောင်ဒုက္ခပေးနိုင်တာတဲ့ကိုကိုဒုက္ခပေးမယ်ဆိုပါတော့ကိုကိုအမတန်မုန်းတဲ့သူကအဲဒီလိုဒုက္ခပေးတာတဲ့ ကိုယ့်ကိုပို့ပြီးတော့ဒုက္ခပေးနိုင်တဲ့အရာရှိတယ်အဲ့ဒါကဘာလဲမိစ္ဆာပဏိဟိတံစိတ်တံပါပိယောနံတတောကရိတတောအဲ့ဒီယံသူကဒုက္ခပေးနိုင်တာတဲ့မိစ္ဆာပဏိဟိတံစိတ်တံနဲ့ကိုယ့်ရဲ့ဟိုမကောင်းတဲ့စိတ်နေစိတ်ထားကပါပိယောပို့ပြီးတော့ဆိုးအောင်ကရိပြုနိုင်ပါလေယံသူကကိုယ်နှောက်ရှက်ဒုက္ခပြီးတော့မပေါ်တဘဝပဲ မကောင်းတဲ့ကိုယ့်ရဲ့မကောင်းတဲ့စိတ်ထားကိုယ်ဒုက္ခပြီးတော့မဆိုရင်ဘဝရာပေါင်းထောင်ပေါင်းသိမ်းပေါင်းတန်ပေါင်းများစွာအပင်ရဲမှာကြပြီးခေါင်းတော်မထောင်နိုင်တဲ့အခြေအနေစိုးမျိုးကိုရောက်ရှိသွားစေနိုင်ပါလေတဲ့။ဒါကြောင့်ကိုယ့်ရဲ့မကောင်းတဲ့စိတ်ထားအင်မတန်ကြောက်စရာကောင်းပါလေ။ရန်သူတဲ့အစရာထောင်သိမ်းတမ်းမကကိုယ့်ကိုဒုက္ခပြီးနိုင်တာမို့ကိုယ့်ရဲ့မကောင်းတဲ့စိတ်ထားလေးကပိုကြောက်စရာကောင်းပါလေ။ စိတ်ကောင်းလေးရောက်တော့လည်းပဲမြတ်စွာဘုရားကမိန့်တော်မူပြန်တယ်နာတမ္မာတာပိတာကိရာအင်ယဝပိစညာတကတမ္မာပဏိရှိတံစိတ်တံတိယသောနံတတောကရေကိုမလောကကုရပြီဆိုရင်ကိုမဆောင်းလျှောက်ကြတဲ့အခက်အခဲရှိရင်ကုညီပြီဆိုရင်အမေကကုညီတယ်အဖေကကုညီတယ်ဆွေမျိုးတွေကကုညီတယ်အဲ့ဒီအမေတွေအဖေတွေဆွေမျိုးတွေကူညီနိုင်တာထက် ကိုယ့်ရဲ့စိတ်ကောင်းလေးကအဲ့ဒီအမေတွေကူညီနိုင်တာအဖေတွေကူညီနိုင်တာဆွေမျိုးတွေကူညီနိုင်တာတဲ့အစရာထောင်သိမ့်တမ်းမကပို့ပြီးတော့ချမ်းသာအောင်ပြည့်စုံအောင်ကူညီပေးနိုင်ပါလေလောကမှာအထကရာကဖွင့်ထားပါတယ်ဓမ္မပဒအထကဒီစိတ်တွေချမ်းသာတွေပေးနိုင်တယ်ဆိုတာကလည်းပဲကိုယ်သာသမီပေးနိုင်တယ်ဆိုတာစကြဝဠာမင်းစိတ်ချမ်းသာကိုပေးနိုင်တယ်ဆိုတာဘယ်မိဘမှသာသမီကိုပေးနိုင်တာမရှိပါဘူး စကြဝဠာမင်းစည်းစိမ်ဆိုတာလူလောကမှာအကြီးကျယ်ဆုံးစည်းစိမ်ပေါ့အဲ့ဒီတဲ့ကြီးကျယ်တဲ့စည်းစိမ်ရှိသေးတယ်နတ်စည်းစိမ်အဲ့ဒီတဲ့ကြီးကျယ်တဲ့စည်းစိမ်ရှိသေးတယ်ဆံချမ်းသာနဲ့ရတာတဲ့စည်းစိမ်အဲ့ဒီတဲ့ကြီးကျယ်တဲ့စည်းစိမ်ရှိသေးတယ်သောတာပတ္တိမတကရဂမိမအနာဂမိမရတမသောတာပန်တကရဂအနာဂယဟနာဆိုအဲ့ဒီစည်းစိမ်နဲ့လောကုတ္တရာတရား၉ပါးကိုပိုင်ဆိုင်တဲ့စည်းစိမ်အဲ့ဒီစည်းစိမ်တွေကတော့ဘယ်မိဘမှမပေးနိုင်ဘယ်ဆွေမျိုးမှလည်းမပေးနိုင်ပါဘူးတဲ့ ကိုယ့်ရဲ့စိတ်ကောင်းလေးကပဲအဲ့ဒီလိုအဆင်းမြင့်တဲ့စည်းစိမ်နဲ့ချမ်းသာတဲ့အခြေအနေတွေဂုဏ်တရတွေကိုပေးရှိနိုင်ပါတယ်။ဒါကြောင့်တဲ့ဂုဏ်အဖြစ်နှိမ့်ချနေကြတဲ့သူတွေထဲမှာဂုဏ်အဖြစ်မြင့်အောင်ငါတို့ကြိုးစားမယ်။အဲဒီဂုဏ်အဖြစ်မြင့်အောင်ကြိုးစားတဲ့အခါမှာစိတ်ကောင်းလေးတွေမွေးပြီးတော့ဂုဏ်မြင့်အောင်ကြိုးစားရပါတယ်အထာဂရကဖွင့်ကြိုးစားပြီးတော့ကိုလုံးရမယ်အလုပ်ကိုကြိုးစားပြီးတော့မပြင်းရည်ပဲနဲ့ကြိုးစားပြီးတော့ တို့လို့ရှိရင်ဂုံတွေမြင့်မြင့်မြင့်မြင့်မြင်လာပါတယ်စိတ်ကောင်းလေးတွေကိုအားကိုးရပါတယ်ကိုယ့်ရဲ့ကြိုးစားမှုကိုအားကိုးရပါတယ်အဲ့ဒါဆိုလို့ရှိရင်တော့ဂုံကြီးတဲ့ပုဂ္ဂိုလ်ဖြစ်လာပြီဂုံရှိတဲ့ပုဂ္ဂိုလ်ဖြစ်လာပြီလူအများမြတ်နိုးတဲ့လူအများစိတ်ဝင်စားတဲ့လူအများအလေးပြုတဲ့လူအများခင်မင်လေးစားရတဲ့ပုဂ္ဂိုလ်ဖြစ်လာမယ်ဒါကြောင့်ပြည်ရင်စဟယဟနာမထေကြီးမိန်ကြတဲ့ဩဝါဒအရာ ဂုံအားဖြင့်နေကြကြတဲ့သူတွေထဲမှာငါကတော့ဂုံအားဖြင့်မြင့်အောင်ကြိုးစားမယ်ဆိုတဲ့စိတ်မွေးမြူပြီးမိမိတို့ဘဝမှာဂုံအားဖြင့်မြင့်တဲ့မြင့်မြင့်တဲ့မြင့်ပြီးတော့အခြေအနေတင့်တယ်ပြီးတော့တန်ဖိုးရှိတဲ့ရန်တို့စရာကောင်းတဲ့ဘဝတွေဖြစ်လာပါလိမ့်မယ်